ခေဟတမေယံနိဟရတိဘာဇနံတံတတ္တဟောတိအထာယနာနိတံဟောတိတံတထာအာဒိတတမိန်ခေဟတမိန်မိလောင်နေသောအိမ်ထဲ၌ယံဘာဇနာနေအိမ်ထဲမှယံဘာဇနာအကျဉ်အိုးခွဲ့အစရှိသောပစ္စည်းဥစ္စာကိုနိဟရတိထုတ်ဆောင်တည်ယူ၍ထား၏ ဓမ္မီလောင်တဲ့အိမ်ထဲမှ ထုတ်ဆောင်တည်ယူထားသော ထိုအုတ်ခွဲစိုက်သောပစ္စည်းသည်တတ္တထိုအိမ်ရှင်ဤအထာယအကျိုးငါဟောတိဖြစ်၏အနိဒံထုတ်ဆောင်တည်၍မထားအပ်သောတံတိုတံထိုပစ္စည်းသည် တထာထိုအတူအိမ်ရှင်ဤအကျိုးသည်နာဟောတိမဖြစ်မီးလောင်တဲ့အိမ်တွေက ရသမျှပစ္စည်းမိတဲ့ကတည်ထုတ်ထားလိုက်လို့ရှိရင်တဲ့တည်ထုတ်ထားလို့ရတဲ့ပစ္စည်းဟာအဲ့ဒီအိမ်ရှင်အတွက်အသုံးကြတယ်အကျိုးရတယ်မသည်မထုတ်နိုင်လို့မဟုတ်မိတဲ့ပါသွားတဲ့ပစ္စည်းကတော့ အိရှင်အတွက်အသုံးမကျအကျိုးမရတော့ဘူးဟုတ်လောက်ကြလားဟုတ်လောက်ပါတယ်နော်အဲ့ဒါမြတ်စွာဘုရားကဥပမာမိန်တာအဲ့ဒီအတိုင်းပဲတဲ့လောဘဒေါသမောဟဇာတိစရာပြာနိမရဏအစရှိတဲ့တစ်ဆက်တည်း ထိန်ထိန်ကြီးအောင်မီးလောင်နေတဲ့ခန္ဓာကိုယ်အတ္တဘောကြီးအတွက်အသုံးချလိုက်ရတဲ့ပစ္စည်းကတော့တဲ့မီးတဲ့ပါသွားပြီတဲ့ဒီလိုမဟုတ်ဘဲနဲ့အဲ့ဒီအတွက်အသုံးချရတာမဟုတ်ဘဲနဲ့ကုသိုလ်ကောင်းမှုပြုလိုက်တဲ့ပစ္စည်းကတော့တဲ့မီးမလောင်ဘူးတဲ့ မီးမလောင်ဘူးဆိုတော့မီးတဲကသဲထုတ်ထားလိုက်တဲ့ပစ္စည်းပဲတဲ့ဥပမာမိမိမှာငွေတစ်ထောင်ရှိတယ်ဆိုလို့ရှိရင်အဲ့ဒီတစ်ထောင်ကတစ်ထောင်နဲ့က900ကိုမိမိရဲ့စာဝတ်နေရေးအတွက်အသုံးပြုလိုက်ရတရားကိုတော့ဒါနစေတနာ ထက်သာအာကောင်းတဲ့ပုဂ္ဂိုလ်လှူရမှကျင့်တတ်တာဆိုတော့တရားတော့ဖဲ့ပြီးတော့လှူလိုက်တယ်ပစ္စည်းလေးပါဆိုကြပါစို့ပစ္စည်းလေးပါလှူလိုက်တယ်အဲဒါလို့လှူလိုက်လို့ရှိရင်မိမိသာဝနေရဲ့အတွက်အသုံးပြုလိုက်ရတဲ့900ကတော့မိတယ်ပါသွားတဲ့ပစ္စည်းနဲ့တူတယ်တဲ့ တဲထုတ်မထားလိုက်နဲ့တဲ့ပစ္စည်းနဲ့တူတယ်တဲ့ပစ္စည်းလေးပါအတွက်လှူလိုက်တန်းလိုက်တဲ့ပစ္စည်းကတော့မီးလောင်တဲ့အထက်မှာတဲထုတ်ထားနိုင်လိုက်တဲ့ပစ္စည်းဖြစ်တယ်တဲ့အဲ့တော့ဟို900ကတော့သွားပြီတဲ့နောက်ကိုအတွက်အကျိုးမရတော့ဘူးတဲ့ပစ္စည်းလေးပါအတွက်လှူဒန်းထားလိုက်တဲ့ဒီတရားကတော့နောက်ခါမှကိုယ့်အတွက်အသုံးကြအကျိုးရမယ်တဲ့ မိတဲ့ကတဲထုတ်ထားလိုက်တာတဲ့ဒီနေရာမှာမြတ်စွာဘုရားကတတ္တဝါယုတ်နဲ့နာပေါင်းစုထားတဲ့တတ္တဝါကိုတဲ့တဲ့ပြောရင် လူကို မီးလောင်နေတဲ့အိမ်ကြီးနဲ့ဥပမာပြုတယ်အဲ့ဒီတတ္တဝါအတွက်သာဝနေရေးသုံးဆွဲပြစ်လိုက်ရတဲ့ပစ္စည်းကို မီးလောင်တဲ့အိမ်ထဲမှာပါသွားတဲ့မီးထဲပါသွားတဲ့ပစ္စည်းနဲ့ဥပမာပြုတယ်လှူလိုက်တန်းလိုက်တဲ့ပစ္စည်းကိုကြတော့မီးထဲကသဲထုတ်ထားလိုက်တဲ့ပစ္စည်းနဲ့ဥပမာပြုတယ်ဥပမာဥပမေယတော်တော်ဟပ်မိတဲ့သဘာဝကြအိမ်မီးလောင်လို့မလို့အ ਨੇ ဆုံး ဆောင်းတစ်ထက်အဝတ်တစ်စုံပဲမိတဲ့ကသဲထုတ်ထားနိုင်လဲအောင်အဲ့ဒီဆောင်းတစ်ထက်အဝတ်တစ်စုံဟာကိုယ်အတွက်အမတန်အသုံးကျအသုံးဝင်တဲ့အကျိုးရတယ်ညအိတ်တဲ့အခါမချမ်းဘူးအဝတ်ရှိတဲ့အတွက်ဝတ်ထည်လဲဝတ်နိုင်တယ်မိမိအတွက်ကျိုးရအဲ့ဒီပစ္စည်းတွေမှာကြံတဲ့ မသေးလိုက်နိုင်တဲ့ပစ္စည်းမီးတဲ့ပါသွားတဲ့ပစ္စည်းကတော့ပြောင်းပြီဘာမှကိုယ်အတွက်အကျိုးမရတော့အဲ့ဒီတိုင်းပဲတထောင်ရှိတာ900ဟာစာဝတ်နေရေးအတွက်အသုံးပြုလိုက်ရတယ်ဆိုရင်အဲ့ဒီ900ဟာမိတဲ့ပါသွားပြီးပြောင်းသွားပြီးကိုယ်အတွက်နောက်ထပ်ဘာမှအကျိုးမပြုနိုင်တော့ဘူး လူဒန်းထားလိုက်တဲ့တရားပစ္စည်းကတော့ပစ္စည်းလေးပါအတွက်တရားလူဒန်းထားလိုက်တဲ့ပစ္စည်းကတော့ဘာဖြစ်တော့နောက်အခါမှာအဲ့ဒီလှူဒန်းမှုဆိုတဲ့ဒါနကုသိုလ်ကြောင့်ပစ္စည်းဥစ္စာပြည့်စုံမှုဆိုတဲ့အကျိုးတရားဖြစ်ပေါ်လာတော့အဲ့ဒီအကျိုးမိမိမခံစားရဘူးလားခံစားရတယ်ဒါကြောင့်အကုန်လုံးမိတဲ့ပါမသွားကြစေနဲ့တဲ့ မတတ်တာလို့မိတဲ့ပါတာတော့လဲပါရမှာပဲတဲ့ဒါပေမဲ့မိတဲ့မပါအောင်လည်းပဲတတ်နိုင်သမျှသဲထုတ်ထားကြတဲ့ဘလို့သဲထုတ်ရမလဲဆိုတော့နိဟရေထေဝဒါနေနတဲ့ဒိဏဟောတိသူနိဟတံဒါနေနစွန်ကြပေကံလှူဒန်းခြင်းအဖြစ် နိဟရေထေဝထုတ်ဆောင်တည်၍ထားရသလင်ကတိတဲ့ဘယ်လိုမိလောင်တဲ့အိမ်တွေကဘယ်လိုတည်ထုတ်ထားမလဲနော်စွန့်ကြဲခြင်းပေးကမ်းခြင်းလူဒန်းခြင်းအပြင်တဲ့တည်ထုတ်ထားလိုက်ပါတဲ့ဒိဏံဟောတိသူနိဟတဒိဏံပေးကမ်းလူဒန်းထားသောပစ္စည်းသည် သူနိဟတံမီးလောင်တဲ့အိမ်ထဲမှကောင်းစွာသွယ်ထုတ်ထားအပ်သောပစ္စည်းသည် ဟောတိဖြစ်၏တဲ့။ဘာပြောတာလဲ။သွယ်ထုတ်ထားတာတဲ့လူတန်းပေကန်းစင်ကြဲတဲ့ပစ္စည်းကတော့အခုနပြောတဲ့အတိုင်းတထောင်ရှိတာမှ9000တော့ အကြောင်းအလျော်စွာစာဝတ်နေရေးအတွက်အသုံးပြုလိုက်ရတယ်တရားတော့လှူလိုက်တယ်ဆိုတော့ဘလောက်များတယ်ထုတ်ထားတယ်ဘယ်နည်းနဲ့ထုတ်ထားတော့အဲလှူဒန်းခြင်းအပြင်ထုတ်ထားတယ်အဲတော့လှူဒန်းတာဟာဘာအပ်ထားတာနဲ့မတူဘူးလားဟုတ်ကဲ့လား ဗန်အပ်ထားတဲ့ပစ္စည်းဟာကိုယ်အိမ်မိလောက်ပြီမဲ့ပါသေးလားမပါဘူးလူကျင်တဲ့အခါမှာဗန်ထဲကထုတ်ပြီးတော့အသုံးပြုရောဟုတ်တယ်မဟုတ်လားဗန်ထဲကထုတ်ပြီးအသုံးပြုရောအဲ့ဒီဗန်အပ်ထားတဲ့ပစ္စည်းနဲ့တူတဲ့ပစ္စည်းကို ကျန်ကံကအနုဂါမိကပစ္စည်းလို့ဒီလိုခေါ်တယ်ရွှေအိုးမြုပ်တယ်တဲ့ရှေ့ကတော့ဘာမရှိပဲကိုရှေ့ကတော့ဘာမရှိပဲအိုးရဲရွှေထက်ငွေထက်ပြီးတော့မြေကြီးထဲမှာလူမသိသူမသိအောင်မြုပ်ထားလိုက်တယ်အဲ့လိုမြုပ်ထားပြီးတော့နောက်လိုအပ်တဲ့အခါကျတော့လူမသိသူမသိအောင်ဖော်ပြီးတော့လိုသလောက်နည်းနည်းနည်းနည်းယူပြီးသုံးမယ် အဲ့ဒါကိုအနုဂါမိကရွှေအိုးမြုပ်တယ်တဲ့အနုဆိုတာအစဉ်တစိုက်ဂါမိကကိုယ်နောက်လိုက်နေတဲ့ပစ္စည်းတဲ့အနုဂါမိကကိုယ်နောက်အစဉ်တစိုက်လိုက်နေတဲ့ပစ္စည်းတဲ့နောက်ကတကောက်ကောက်ပါနေတဲ့ပစ္စည်းပေါ်ဘယ်ပစ္စည်းပြောတာလူထားတဲ့ပစ္စည်းဟုတ်လားရှေးကတော့အဲ့ဒါလိုသုံးတယ်အခုခေတ်ကတော့ဗန်အပ်ထားလိုက်တာ မဟုတ်ဘူးလားဘာအပ်ထားလိုက်ဒီနေ့ဆိုလို့ရှိရင်ဒေါ်စန်းစန်းစင်ကဗန်အပ်ထားလိုက်တာသုံးတသိန်းကျောင်းတော်ဗန်မှာတထောင်ထာဝရငွေပရိသပင်ဗန်မှာတထောင်ရေမီဗန်မှာတထောင်လေးတနိုင်ငံခြားဆောင်ဗန်မှာ9သိန်းမလေးနောက်ကြတော့သုံးရောပေါ့နော်လူရောခိုးနိုင်အောင်မလား ခိုးနိုင်ဘူးသာသမီကအမွေလူတာတဲ့ကိုအဲ့ဒါပါမလားပါဘူးနော်ဒီလိုဆိုလို့ရှိရင်တချို့သာသမီများလောဘကကြီးလွန်းစိတ်ဓာတ်ကလည်းညံ့ဖျင်းမိုက်ကလည်းမိုက်တော့ အမေဖေမှာ ပစ္စည်းပစ္စည်းတွေအများကြီးရှိတယ်ဆိုလို့ရှိရင်အဲ့ဒါတွေမသေးခင်ကတည်းကမလိုချင်ဘူးလားဒါမှလည်းအမေဖေကလည်းမသေးခင်တော့လည်းမပေးနိုင်သေးဘူးအကြောင်းကြောင့်ကြောင့်သေမပဲပေးနိုင်မယ်အဲ့ဒီတော့အဲ့ဒီသာသမီးကဘာဆူတောင်းတော့ဟုတ်ကလားနော်မေတ္တာပို့တယ်အဲ့တော့ အခုလိုဗန်သွင်းထားလိုက်တဲ့အခါကျတော့သာသမီကသူတို့ရမယ်လို့မျှော်လင့်ပါဦးမလားမမျှော်လင့်တော့ဘူးဒီလိုဆိုလို့ရှိရင်ကဲသေပါစေဆုတောင်းပါမလားမတောင်းတော့ဘူးအဲ့ဒီဘေးရန်ကောကင်းမသွားဘူးလားကင်းသွားတယ်ဗန်သွင်းထားလိုက်တာဒါကြောင့်နိဟရေထေဝဓာနေနဒိဏံဟောတိသူနိဟတံတဲ့ ခင်မိမိဘာသာပြန်မယ်ဆိုလို့ရှိရင်တော့ဒါနေနပေကံလှူဒန်းခြင်းဖြင့်နိဟရေထေဝဗမ္မာအထာယသင်္လင်္ကတိဒိဏံဗမ္မာအထာသောပစ္စည်းသည်သူနိဟတံမိတဲ့ကပယ်ထုတ်ထားတဲ့ပစ္စည်းယံသူမျိုး၅ပါးမထိပါနိုင်တဲ့ပစ္စည်းသည်ဟောဒီဖြစ်၏မဟုတ်ဘူးလားအဲဒါကြောင့် လူရတယ်တဲ့လူချင်းဟာမိမိအတွက်ကုရောနောင်ပါဆင်းရဲပင်မမှုမှလွတ်စေတယ်ဆင်းရဲမွဲတေမှုမှလည်းလွတ်စေတယ်ဒါနိစာတန္တရာခီလံမပင်မမဲရွှင်လန်းကြည်သာလျှောက်ဖို့ရာနဲ့သန္တရာလွတ်လန်းရည်မြော်မှန်း၍လှူဒါန်းမှုဒါနပြုအပ်ခြင်းသည်လည်း ဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ကိုလှူတာကတော့လှူလိုလို့ဒါနစေတနာရောက်လှူတာပဲဒါနစေတနာကြောင့်လှူတာပင်ဖြစ်ပေမဲ့ဒါနရဲ့သဘောကပေးကမ်းခြင်းရဲ့သဘောကရခြင်းဆိုတဲ့အကျိုးတုံ့ပြန်မှုဟာ မုတ်ချရှိတာဖြစ်တော့ရရတာပဲမလိုခြင်းလဲရရတာပဲဘာကြောင့်လဲဆိုတော့အကြောင်းကရှိနေပြီကိုအကြောင်းရှိနေရင်အကျိုးအဖြစ်ရတော့တာပဲအဲတော့မလိုခြင်းလဲရရတာတော့ဒီတော့ရမှအတူတူတော့လိုခြင်းနဲ့ပဲဥလှည့်ထားရင်ပိုမကောင်းဘူးလားဟုတ်ကဲ့လား လူကျင်တဲ့ဘက်ဥလှည့်ပေးထားလိုက်သန္တရာပဲသန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာသွားလို့လဲအဲ့ဒီပဲဥလှည့်ထားလိုက်ဒါမှမဟုတ်သန္တရာဝုတ်ကမြန်စွာလွတ်လို့ရင်လည်းပဲသန္တရာဝုတ်ကလွတ်လန်းဘက်ကိုဥတန်းပေးထားလိုက်ဟုတ်ဘူးလားအဲ့ဒါလို့ဆိုလို့ရှိရင်လိုရရရောသတ္တာခေါ်တဲ့ယုံကြည်မှု ရာယုံကြည်တယ်တရားယုံကြည်တယ်သံဃာယုံကြည်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့ကံကံရဲ့အကျိုးတရားကိုယုံကြည်တယ်ယုံကြည်လို့ရှိရဲ့အဲ့ဒီယုံကြည်မှုတစ်ခုရှိတာနဲ့ပဲတဲ့အကုန်ပြီးတယ်တဲ့ဟုတ်ပါမလား ယုံကြည်မှုတစ်ခုရှိတာနဲ့အကုန်ပြီးတယ်တဲ့ဘလို့အကုန်ပြီးတယ်လဲလို့ဆိုတော့မြတ်စွာဘုရားကယရဏသုံးပါးယုံကြည်မှုကံကံရဲ့အကျိုးတရားယုံကြည်မှုအကြောင်းကြောင့်အကျိုးဖြစ်တဲ့ယုံကြည်မှုတတ္တာကိုလက်နဲ့တူတယ်တဲ့အဲ့လိုဥပမာပေးတာ။ဘာနဲ့တူတယ်။ လက်နဲ့တူတယ်တဲ့လက်ရှိတဲ့လူများမှာလိုရာကိုကင်နိုင်တယ်ယူနိုင်တယ်လှုပ်နိုင်တယ်စားနိုင်တယ်တောက်နိုင်တယ်လက်နဲ့မဟုတ်ပေဘူးလားလက်မရှိတဲ့လူဆိုလို့ရှိရင်တော့ကင်လို့လည်းမရဘူးယူလို့လည်းမရဘူးစားလို့တောက်လို့လည်းမရဘူး ထို့အတူပဲတဲ့ဘုရားတရားတန်ခါယရဏသုံးပါးယုံကြည်မှုကံကံရဲ့အကျိုးတရားယုံကြည်မှုရှိတဲ့ပုဂ္ဂိုလ်ဟာတဲ့သူလိုချင်တာရတယ်တဲ့လက်ချိထားသလိုပဲတဲ့သူလိုချင်တာရတယ်ဆိုတာကယုံကြည်တော့ယုံကြည်တဲ့အတိုင်းပဲဆိုကြပါစို့ဥပမာလှူလိုက်တယ် ဤဒါနကောင်းမှုကြောင့်ဖြစ်လျက်ရဘဝမှာဆင်းရဲတဲ့ဘဝမရောက်ရပါလို့ချမ်းသာတဲ့ဘဝပစ္စည်းဥစ္စာပြည့်စုံကြွယ်ဝတဲ့ဘဝရောက်ရပါလို့ဤလို့အဲ့ဒါလို့ပစ္စည်းဥစ္စာပြည့်စုံတဲ့ဘဝကို လိုချင်တယ်ဆိုရင် လိုချင်တဲ့ဘက်ကိုမိမိဒါနစေတနာဥတည်ထားလိုက်ရင် အဲ့ဒီဒါနကုသိုလ်စေတနာတည်းဟုသောကံအကြောင်းတရားကြောင့်ရရှိမဲ့အကျိုးတရားကပစ္စည်းဥစ္စာပြည့်စုံခြင်းပဲဖြစ်မယ်မဟုတ်လားအဲ့တော့လိုတာမရဘူးလားအဲ့ဒါလို့မယုံကြည်တဲ့လူကြတော့ရပါမလားမရဘူးယုံကြည်တဲ့လူကြတော့ရတယ်ဘာကြောင့်လဲဆိုယုံကြည်တဲ့အတွက်ကိုယ်ကကိုလိုတဲ့ဘက်ကိုဥတည်ထားတာဟုတ်ဒီလိုမဟုတ်လို့ ဒီဒါနကောမှုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းသတိပဋ္ဌာန်ကျင့်ကောင်းကျင့်မှန်တွေကျင့်ကြံပွားများအထောက်နိုင်ရပါလို့ဤကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလည်းပဲဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်ဝင်ရပါလို့ဤသန္တရာဝကလွတ်ရပါလို့ဤဆိုပြီးအဲ့ဒီပဲဥတည်ထားလိုက်ပြန်ပြီဆိုလို့ရှိရင်လေသန္တရာဝကလွတ်မြောက်ခြင်းဆိုတဲ့အကျိုးမရဘူးလား အဲ့ဒါလိုချင်တာရတာမဟုတ်လားယုံကြည်လို့လားမယုံကြည်လို့ယုံကြည်လို့ဒါကြောင့်တတ္တဟာယုံကြည်မှုဟာလက်နဲ့တူတယ်တဲ့နောက်တစ်ခုကလုံးယုံကြည်မှုဟာတဲ့စည်းစိမ်ဥစ္စာနဲ့လည်းတူတယ်တဲ့တတ္တတရားပစ္စည်းဥစ္စာ ရှိတဲ့လူဟာအစားအသောက်လည်းကိုစားကျင်တာ ဒီပစ္စည်းဥစ္စာနဲ့ယဉ်နေပြီးမစားနိုင်ဘူးလားစားနိုင်တယ်အဝတ်ထဲလဲကိုဝတ်ချင်တာမဝတ်နိုင်ဘူးလားဝတ်နိုင်တယ်အိယာထိုင်ငင်းလဲလူရင်တဲ့အိယာထိုင်ငင်းထိုင်နိုင်တယ်နေရနိုင်တယ်ယင်ရထလဲကိုလူရင်တဲ့ယင်ထရနိုင်တယ်အိမ်လည်းပဲကိုလူရင်တဲ့အိမ်ရနိုင်တယ်ပစ္စည်းဥစ္စာရှိတော့ ထို့တူပဲတဲ့ယုံကြည်မှုသရတရားရှိတဲ့ပုဂ္ဂိုလ်မှလည်းပဲအဲ့ဒီယုံကြည်မှုသရတရားအရာမိမိလိုရာကိုရနိုင်တယ်တဲ့မိမိလိုရာရတယ်ဆိုတော့မလုံဖဲနဲ့ရတာလားလုံမှရတာပဲလုံရင်ရတယ်လို့သူစိတ်ထဲမှာယုံကြည်တယ်ယုံကြည်တဲ့အတိုင်းလုပ်ပြီးအဲ့ဒီအလုပ်ကိုမိမိရလို့တဲ့ပဲဥလှဲ့ထားလိုက်တယ်ဥလှဲ့ထားတယ်ဆိုတာဆူတောင်းတာပြောတာ ဆူတောင်းတာဆိုတာဥလဲထားတာမဟုတ်ဘူးလားအဲနတ်ပြည်ရောဘာလို့ဤဆူတောင်းတော့စိတ်ကနတ်ပြည်ဘက်ကိုဥလဲထားတာမဟုတ်လားလူချမ်းသာဖြစ်ရပါလို့ဤဆူတောင်းတော့စိတ်ကလူချမ်းသာဖြစ်ရေးပဲဥလဲထားတာမဟုတ်လားသန္တရာဘောကလွရောက်လွမြောက်ရပါလို့ဤလိုဆူတောင်းတော့သန္တရာဘောကလွရေးဘက်ကိုစိတ်ဥလဲထားတာမဟုတ်လားအဲ့ဒါပြောတာဆူတောင်းတယ်ဆိုတာစိတ်ကိုဥလှဲ့ထားတာဒီနေ့ဥတန်းထားတာ ဟုတ်ကလားတချို့ကဆူတောင်းတယ်ဆိုတာအလကားအောင်မေ့နေတယ်ပါဇက်ကဆိုတာကိုသူတို့ကြည်တာစိတ်ဓာတ်ရဲ့သဘောကိုသူတို့မကြည့်ဘူးစိတ်ကနတ်ပြည်ရောက်ခြင်းနဲ့စိတ်ပြင်းထန်နေပြီဆိုလို့ရှိရင်နတ်ပြည်ရောက်ဖို့ပဲစိတ်ကဥလှည့်ထားတဲ့အခါကျတော့အဲ့ဒီကုသိုလ်ပြုတိုင်းပြုတိုင်းနတ်ပြည်ရောက်ရေးပဲပဲမိမိစိတ်ကဖြစ်နေတော့ဒီစိတ်ရဲ့တွန်းမှုဆောင်မှုပို့မှုကြောင့်ပဲနောက်ကြတော့ နတ်ပြည်ရောက်ရောစိတ်ဒေနာနိယတိလောကောစိတ်တတစိတ်ဒေနာပရိကတတိစိတ်တတဧကဓမ္မတတဘေဝဝတမနကုစိတ်ဒေနာစိတ်သည် လောကောလောကကိုနိယတိဆောင်းသွား၏တဲ့လောကကိုဘာဆောင်စိတ်ကဆောင်တာပဲအခုလောကကြီးဖြစ်နေတာအကုန်လုံးစိတ်ကလုံနေတာ အခုယောဂီတို့ဒီမှာလာငုတ်တုတ်ထိုင်နေတာရုပ်ကလှုပ်လို့ရောက်တာလားစိတ်ကလှုပ်လို့ရောက်တာအာစိတ်ကလှုပ်လို့ရောက်တာစိတ်ကအခုတရားနာနေတာရောစိတ်ကလှုပ်လို့လားရုပ်ကလှုပ်လို့လားစိတ်ကလည်းနာကျင်သိမရှိဘူးဆို ရောက်ပါမလားဟဲ့နာကျင်သိမရှိလို့မရောက်တဲ့လူတွေအများကြီးဟုတ်ပါလားအခုနဟိုရင်းလာလူတဲ့သွမ်းပရိသာလာလူတာတသောလာလူတဲ့ ဒကာတွေဒကမတွေဟိုရင်ကဒကမကတရားနာခြင်းနဲ့ဒကာကမနာခြင်းဘူးအဲဟိုမလာပြီးတော့တရားဝဲခေါမလာတော့ဘုန်းကြီးကကဲကွယ်လို့တို့တရားဟောတော့မှာလို့အဲ့ဒီတရားပွဲမှာပဲဆုတောင်းလိုက်အမြဝေလိုက်ရေသက်ချလိုက်တာပေါ့လို့အဲ့လိုပြောတော့ဟိုရင်က ဒကာကလေးကမမဖေဟာတပည့်တော်တို့အချိန်မရပါဘူးဖေဟာတဲ့မင်းအချိန်ဘလောက်မရတာလဲလို့အဲ့တော့ဟိုဒကမလေးကပြောတယ်ရပါတယ်ဖေဟာတဲ့တပည့်တော်တို့အဲ့ဒါသီလလည်းယူပါမယ်တရားလည်းနာပါမယ်ဖေဟာတဲ့အဲ့တော့မင်းကဘာလို့အချိန်မရတာတုံးလို့ပြောတော့ ဟိုမှာတပည့်တော်ကြောင်းဆောက်နေလို့ပါဖေရတဲ့စာသင်ကျောင်းဆိုလားဆောက်နေလို့ပါဖေရတဲ့ကျောင်းဆောက်တာမင်းဆောက်တာလားလက်သမားပြန်သမားဆောက်တာလားလို့လက်သမားပြန်သမားဆောက်တာပါဖေရတဲ့အဲသူတို့ဆောက်တာမင်းဘာလို့ရတာလို့လို့လို့လို့လဲလို့မင်းလိုချင်တာညွှန်ကြားပြခဲ့ပြီးတာပဲလို့ဘာရေးကြည့်စရာရှိလဲဆိုမှန်မှန်ဖေရမှန်မှန်ဖေရတဲ့အေးမှန်မှန်ဖေရဆိုလာလိုက်ခဲ့လို့ဆက်ခေါ်ခဲ့တာ အဲ့ဒါဟိုမိန်းကလေးကနာကျင်တဲ့ဒီမှာနာမည်တော့ယောက်ျားလေးနာမည်ပေါ်ပေါ့မိန်းကလေးနာမည်တယောက်တည်းပါတယ်မိဘနှစ်ပါးကိုမှုထား၍သမီးမမြင့်မြင့်စာရွှေရဏမြမိသွေးဆိုင်နဲ့ရှုခင်းသာရမြို့ပတ်လာကြတတောင်းမိန်းကလေးနာမည်ပဲပါတယ်သူတို့ရင်ဘယ်လိုတော်လဲပါလဲတော့မသိပါဘူးရုပ်ချင်းကတော့မောင်နှမလားမသိဘူးရုပ်ချင်းကတော့ခက်ဆင်းတယ် သူတို့ရှေ့ကဒီလည်းမရောက်ဘူးတစ်ခေါက်မှမရောက်ဘူးလားခုနတော့မပြောလဲအောင်မင်းတို့ဘောတက်ဖျားဖူးလိုက်အောင်လို့ပြောလဲအောင်မွေ့ပါတယ်တစ်ခေါက်မှမရောက်ဘူးလားအဲ့ဒါမိန်းကလေးတရားနာကျင်တာဘုန်းကြီးကသိတယ်ဘာလို့သိလဲလို့ဆိုတော့ဆွမ်းစားပြီးစားတယ်လီဖုန်းမြည်တယ်တယ်လီဖုန်းမြည်တော့ ုန်းကြီးတယ်လီဖုန်းမကင်ပါဘူးဒါပေမဲ့အဲ့ဒီအချိန်တယ်လီဖုန်းတော့ရောက်နေတယ်တယ်လီဖုန်းတော့ရတော့အဲရုံကနေကကလေးမတွေကဒီချိန်သမင်းစားသွားနေမှနဲ့တူတယ်လို့အဲ့လိုဆိုရုံကဘယ်သူမှရှိမှမဟုတ်ဘူးဆိုပြီးတော့ကောက်ပြီးတော့ကင်လိုက်တာအဲ့တော့ကလေးမတွေကသူတို့ရှိပါသမင်းစားမသွားသေးဘူးနဲ့တူတယ်ရှိတယ်အလှမ်းမိတယ်ဆရာတော်ရှိပါလားတဲ့ရှိပါတယ်တဲ့ မော်ဘီမကြွဘူးလားတဲ့မော်ဘီနဲ့ပြန်ကြမှာကြွမှာပါတဲ့ဒါပြန်ဆရာတော်ဒီနေ့တရားဟောမှာလားတဲ့အာဘာဖြစ်လို့တော့တရားနာကြင်လို့ပါတဲ့အဲဒီကဒီကပြောတာလည်းသူကမှန်ပါတယ်ဒီနေ့ဆရာတော်ဟောလဲတော့မဟုတ်ဘူးတဲ့ဆရာတော်မဟောဘူးလို့လည်းမပြောဘူးဟောမယ်လို့လည်းမပြောဘူးသူကသူသိတဲ့အတိုင်းပြောတာဒီနေ့ဆရာတော်ဟောလဲတော့မဟုတ်ဘူးတဲ့ဒါတော့ပဲပြောတယ် အဲဒါလောက်သိရရင်တော်ပါပြီဆိုပြီးတော့ခြားသွားတယ်အဲပြီးတော့ဒီမိန်ကလေးရဲ့အခုသူနာခြင်းနဲ့နာပါမယ်ဖះဆိုပြီးနေတာဒီကတကားထသွားတာနဲ့သွားလိုက်အဲ့ဒါစိတ်ကထောင်သွားတော့တရားဝဲရဲ့ဘေးရောက်တော့တာပါအဲ့ဒါစိတ်တင်တာနိယတိလောကောပဲစိတ်ကဆောင်းသွားလိုက်တာ စိတ်ဒေနာပရိကတတိစိတ်ဒေနာစိတ်ဒီလောကောလောကကိုပရိကတတိဆွဲငင်ထားအာဤတဲ့စိတ်ကပဲဆွဲထားတယ်စိတ်ကပဲဆောင်းတယ်လူရင်းကတော့လောကကြီးဖြစ်အောင်စိတ်ကပဲဖန်တီးပေးတာတဲ့ဒီဓမ္မယုံကြီးဆိုလို့ရှိရင်ကဲစိတ်စိတ်ကမဖန်တီးဘူးဆိုရင်ဖြစ်မလားမဖြစ်ဘူး စိတ်ပဲဆောင်းနေတာပဲစိတ်ကြောင့်ဖြစ်နေတာပဲဒါကြောင့်မို့ဘယ်တောင်ရောက်တော့လဲမသိပါဘူးဟမ်ပါတယ်အဲဆုတောင်းတာဟုတ်ပြီဆုတောင်းတာစိတ်ကိုလိုချင်တဲ့ဘက်ဥလှည့်ထားရင်စိတ်ဆောင်တော့ဆောင်းတဲ့အတိုင်း ရောက်သွားရောအရသွားရောအဲ့ဒါပြောတာဒါကြောင့်မလို့ဆူတောင်းတယ်ဆိုတာသူတို့တချို့ကသိတာကပါဇက်ကဆိုတာတာသူတို့သိတာစိတ်ရဲ့ဥဒေချက်ကိုသူတို့သဘောမပေါက်ဘူးဟုတ်တယ်မလားစိတ်ရဲ့ဥဒေချက်သဘောမပေါက်အဲစိတ်ဥဒေထားရာကိုပဲရတယ်ရောက်တယ်ဒါကြောင့်မလို့ ထူတောင်းတယ်ဆိုတာစိတ်ဥတည်လိုက်တာလို့ပြောတာလူရဘက်ကိုစိတ်ဥတည်လိုက်တာတကယ်လဲစိတ်တက်ကသာဖြူစင်ပြီးအင်အားကောင်းလို့ရှိရင်အင်အားကောင်းတဲ့အတိုင်းလဲများသောအားဖြင့်ဖြစ်တယ်ရတယ်ရောက်တယ်ရတယ်ရောက်တယ်တခါတရံမှာကိုကိုယ်တိုင်လဲကြုံမှုရပါလိမ့်မယ် ငါဘာလေးဖြင့်လိုးနေတယ်ဟေးအဲ့ဒါလေးငါလိုချင်လိုက်တာဘလို့လောက်ရပါမလဲလို့စိတ်ထဲကအဲ့လိုဖြစ်ရအဲ့တော့တကယ်လိုးနေတဲ့ဟာလေးဆိုတော့သူစီစိတ်ခဏခဏရောက်မသွားဘူးလားရောက်သွားတော့နောက်ကြတော့ရလာရောတနည်းနည်းနဲ့ရလာတယ်အကြောင်းတစ်မျိုးမျိုးနဲ့ကိုရလာတာပဲ အဲ့ဒါစိတ်ပဲမဟုတ်ဘူးလားအဲစိတ်ဥဒေချက်ထားလိုက်တာအဲ့တော့စိတ်အဲ့ဒါကိုရလို့တဲ့စိတ်ဓာတ်အင်အားကောင်းဖို့ရယ်ကိုယ်သီလစင်ကြယ်ဖို့ရယ်ပြီးတော့စိတ်ကလည်းဖြူစင်ဖို့ရယ်ဒါပဲလိုတယ်သီလလည်းစင်ကြယ်တယ်စိတ်ကလည်းဖြူတယ်အဲ့ဒီရလို့တဲ့တစုံတရာဖို့မရလို့တဲ့စိတ်ကလည်းပဲ ထက်သန်တယ်ထက်သန်တယ်ဆိုတာအဲ့ဒါအိဋ္ဌိပတ်ခေါ်တယ်အိဋ္ဌိပတ်အရာမြောက်သွားတယ်စိတ်ကအင်္ဂလိပ်ကတော့အဲ့ဒီအိဋ္ဌိပတ်ကိုဘယ်လိုဘာသာပြန်လဲဆိုတော့ the base of accomplishment လို့ဘာသာပြန်တယ်ပြည်စည်းအောင်မြင်ခြင်းဤအခြေခံတရားလို့ the base of accomplishment ဗမာအဓိပ္ပာယ်လည်းဒါပဲ ပြည်စည်းအောင်မြင်ခြင်းဤအခြေခံတရားဒီအခြေခံတရားကရှိလာရင်တော့လိုအပ်တာပြည်စည်းအောင်မြင်ပြီဒါပြောတယ်လိုအပ်တာပြည်စည်းအောင်မြင်ပြီဘယ်အခြေခံတရားလဲလို့ဆိုတော့ဆန္ဒဒီအလျာကိုပြုလို့လုပ်လို့ရလို့တဲ့ဆန္ဒတတ်ပြင်းထန်ရစိတ်ဓာတ်ဒီအရာကိုပြုလို့လုပ်လို့တဲ့စိတ်အားထက်သန်ရတယ် အဲ့လိုသန္တာတပြင်းထန်တဲ့စိတ်အားထက်သန်ပြီဆိုရင်အဲ့ဒါအိဋိပတ်ဖြစ်သွားပြီအဲ့ဒါပြုလို့လုပ်လို့ရလို့တဲ့သန္တာတကလည်းပြင်းထန်စိတ်အားလည်းထက်သန်ပြီဆိုတော့အဲ့ဒါရဖို့ရအတွက် မလုပ်ဖဲအိတ်နေမလားဘာလုပ်မလို့အပြင်းအထန်ကြိုးစားမှာပေါ့မဟုတ်လား အဲ့တော့ပြင်းထန်လုံးကြိုးစားတဲ့ပြင်းထန်တဲ့လုံလဝိရိယပြင်းထန်တဲ့လုံလဝိရိယဒီတော့လိုအပ်တာကိုရဖို့ရလောက်ပြီဆိုကြတဲ့ကအဲ့ဒီလောက်တဲ့နီလန်းနဲ့ပတ်သက်လို့အသိပညာမရှိရပေဘူးလားအဲ့ဒီအသိပညာနဲ့လုံမှပဲရမယ်မဟုတ်လား အသိပညာမလုပ်ဖက်နဲ့ blind ရမ်းလုပ်လို့ရမလားအဲအဲ့ဒီအသိပညာကလည်းပဲလိုအပ်လာတဲ့အခါကျတော့လိုလင်ကြံစနိလန်ရတော့ဉာဏ်ကပေါ်လာတယ်ဉာဏ်ကပေါ်လာတယ်ဘလို့လို့ရင်ရလိမ့်မယ်ဆိုတော့ဉာဏ်ကပေါ်လာတယ်အဲ့ဒါဝိမန္တခေါ်တယ် ဲဒီလောက်စုံလို့ရှိရင်ဒီဟာမရနိုင်ဘူးလားရနိုင်ပြီပေါ့သန္တာစိတ်ဓာဝိရိယဝိမန္တဝိမန္တဆိုတာအသိပညာဉာဏ်အသိပညာနဲ့အကြံဉာဏ်ကဝိမန္တအဲ့တော့သန္တာတပြင်းထန်တယ်စိတ်ကလည်းစိတ်တအားလည်းထက်သန်နေတယ်ဝိရိယကလည်းပြင်းထန်နေကြိုးစားတယ်ဒီလိုနဲ့အသိဉာဏ်ကလည်းပဲထိုးထွင်းပြီးတော့ ဘယ်လိုလုပ်ရင်ရမယ်လို့သိမြင်လာတယ်ဝိမန္တသန္ဒဣတိပါစိတ်တဣတိပါဝိရိယဣတိပါဝိမန္တဣတိပါသန္ဒဣတိပါအလိုသန္ဒပြင်းပြတဲ့ပြင်းပြတဲ့အလိုသန္ဒစိတ်တဣတိပါစိတ်အားထက်သန်မှုဝိရိယဣတိပါပြင်းပြင်းထန်ထန်ကြိုးစားမှု ဝိမန္တအရိပထက်မြက်တဲ့အသိဉာဏ်ပညာအဲ့ဒီ၄ပါးဆိုရင်လူတာမရဘူးလားရတယ်သေချာကိုကိုကိုအောင်မြင်တာတွေပြန်ပြီးစဉ်းစားကြည့်အောင်မြင်တာတွေစဉ်းစားကြည့်လို့ရှိရင်ဒီ၄ပါးစုံတာတွေ့ရလိမ့်မအောင်မြင်တာစဉ်းစားကြည့်လို့ရှိရင်တော့ဒီ၄ပါးတွေကတဘာဘာချွတ်တဲ့နေတာတွေ့ရလိမ့်မယ်ဟုတ်ကဲ့လား ဒါကြောင့်မလို့အိဋ္ဌိပါဒဆိုတာပြည်စီပြည်စုံခြင်းဤအခြေခံတရားပါတယ်တော့အခြေခံတရား the base of accomplishment တချို့လည်းပဲ the foundation of accomplishment လို့ပါတဲ့ပြန်တယ်ဟုတ်ပါမလားဒီတော့ အခုပြောတဲ့အတိုင်းလောကကိုဖန်တီးနေတာဟာစိတ်ပဲမဟုတ်လားအခုတခြားမကြည့်ပါနဲ့လေဗမာပြည်ကြီးကိုစစ်ဘက်ကနေပြီးအုပ်ချုပ်နေတာနှစ်30ကျော်ပြီဟုတ်လားအဲ့ဒါလည်းစိတ်မဟုတ်ဘူးလားအောင်လုပ်တဲ့အခါကျတော့အုပ်ချုပ်နေရတာပဲ မဟုတ်ဘူးလားဒါလည်းစိတ်ပဲမဟုတ်ဘူးလားအုပ်ချုပ်ခြင်းနဲ့စိတ်မပါဘူးဆိုလို့ရှိရင်တော့အေးဒုက္ခများပါတယ်တို့တာဝန်ကတိုင်းပြည်ကာကိုတာဝန်မကိုတာဝန်မကိုလို့သူတို့တိုင်းပြည်အုပ်ချုပ်တာကတိုင်းသူပြည်သားတို့ရဲ့တာဝန်ပဲကဲရော့ယူကြလို့ပခုံးပြောင်းပေးလိုက်မယ်ဆိုလို့ရှိရင်အုပ်ချုပ်ရပါအောင်မလားအဲ့ဒါအုပ်ချုပ်ခြင်းနဲ့စိတ်ကြောင်လားမအုပ်ချုပ်ခြင်းနဲ့စိတ်ကြောင်လား မအုပ်ချုပ်ခြင်းနဲ့စိတ်ကြောင့်မအုပ်ချုပ်ရတာအခုအုပ်ချုပ်နေရတာကဘာကြောင့်တော့ဒါပဲမဟုတ်ဘူးလားဘာပဲပြောနေနေပြောကျင်တာပြောဒါပဲဟုတ်ဘူးလားပြောကျင်တာပြောဒါပဲအဲ့ဒါစိတ်ဒေနာနိယတိလောကောပဲစိတ်ဒေနာ စိတ်သည်လောကလောကကိုနိယတေဆောင်သွား၏စိတ်တင်နာစိတ်သည်လောကလောကကိုပရိကသတိဆွဲငင်ထား၏စိတ်တတဧကဓမ္မတသဗ္ဗေဝဝသမနကုသဗ္ဗေဝလုံးစုံသော သူတို့သည်ပင်လင်စိတ်တတဧကဓမ္မတစိတ်ဒီဟုသောတခုရီသောသဘောတရား၏ဝတ္တအလိုသို့အနကုလိုက်ကြရကုန်၏ ဘယ်သူအလိုလိုက်ရတာအဲစိတ်အလိုပဲလိုက်ရတာပဲတဲ့စိတ်ဖြစ်ခြင်းနဲ့ညနေဖြစ်ကြတာယောဂီတို့ဒီလာတရားအထုတ်တာယုတ်ကြီးကသွားလို့ခိုင်းတာလားစိတ်ကသွားလို့ခိုင်းတာအဲသူဆောင်းလာလို့ဒီရောက်လာတာဟုတ်ကဲ့လားမဆောင်းရင်တော့သူမဆောင်းရင်တော့မရောက်ဘူးအဲဒါကြောင့်သူလိုရဲ့မယ်အဲ့တော့ဆူတောင်းတယ်ဆိုတာ ပါဇက်ကဆင်းရဲခြင်းရနိဗ္ဗာန်ရပါလို့ဤလူချမ်းသာနဲ့ချမ်းသာရပါလို့ဤလို့ပါဇက်ကဆိုတာကို ပြောတာမဟုတ်ဘူးဘာကိုပြောတာလဲစိတ်ကတောင်းတာတာစိတ်ဥဒေကျထားတာကိုပြောတာဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီစိတ်ဥဒေကျထားတာဟာစွမ်းအားမရှိဘူးလားရှိတယ်ဒီလိုဆိုလို့ရှိရင်ဆူတောင်းတာလကားလား အလေးဟိုစိတ်မပါဘဲနဲ့တောင်းနေကြရွတ်နေကြမှုရွတ်နေတယ်ဆိုရင်တော့ဒါတော့မဟုတ်ဘူးပေါ့မဟုတ်လားစိတ်ပါတယ်စိတ်ပါစိတ်နဲ့တကွာဆူတောင်းတယ်ဆိုလို့ရှိရင်တော့ဒါကတော့ဆူတောင်းတာအဲ့ဒါအမှန်တန်ခရီးရောက်တယ်နော်စိတ်မပါဘဲနဲ့နှုတ်ကရနေလို့သာနိဗ္ဗာန်ချမ်းသာရပါလို့ဤဩကသဆိုသလိုလုံးနေဩကသဆိုတဲ့အခါမှာ နောက်ဆုံးကြတော့နိဗ္ဗာန်ချမ်းသာရမှာလို့ဤမပါဘူးလားပါပေမဲ့တကယ်စိတ်ထဲကနိဗ္ဗာန်ချမ်းသာအဲ့ဒီအချိန်မှာရလို့ရလားရလို့ပါဘူးထုံးဆောင်မလို့ဆိုလိုက်တယ်မဟုတ်လားအဲအဲ့ဒါလို့ဆိုလို့ရှိရင်တော့ဒါစိတ်ဥတည်ချက်ပဲပါမလဲအဲ့ဒီဆူတောင်းတာလကားပေါ်ပဲပြည့်စုံမှာမလဲမဟုတ်ဘူးလားစိတ်ဥတည်ချက်ဆိုတာနှုတ်ကလူရင်လားစိတ်ကလူအဆူတောင်းတယ်ဆိုတာနှုတ်ကလူရင်လားစိတ်ကလူရင်လား စိတ်ကလူရဲ့စိတ်ကလူရဲ့အဲ့တော့စိတ်ကကိုကအထူးအာယုံမပြုတ်ဘူးဆိုလို့ရှိရင်အထူးအာယုံမပြုတ်ဘူးဆိုလို့ရှိရင်တော့စိတ်ကသူ့သွားနေကြရေစည်းကြောင်းအတိုင်းစိတ်ကလျှောက်သွားတော့တာကိုကအထူးဝိရိယထားပြီးတော့လူကျင်နာကိုအာယုံပြုတ်ပေးမှအဲ့ဒီဘက်ကိုရောက်တာ ဒီလိုမဟုတ်ဘဲနဲ့အထူးအာယုံမပြုတ်ဘူးဆိုလို့ရှိရင်တော့ तू သွားနေကြရေစည်းကြောင်းအတိုင်းပဲစိတ်ကသွားတော့တာပဲတခါတရံမှာဘုန်းကြီးတို့တရားဟောတယ်လေစိတ်သိမ့်မပါဘူးပင်ကလည်းပင်မနေပြီပင်မနေတဲ့အခါကျတော့မဟောမဖြစ်လို့သာဟောရတယ်အဲစိတ်ကသိမ့်မပါတော့ပါဇက်က စိတ်သွားတဲ့အတိုင်းလျှောက်ပြီးတော့ရွတ်သွားတာရှိတယ်ကိုတရားကိုဘာဟောလို့ဟောမိမှမသိဘူးအဲ့လိုဖြစ်တယ်ဒါပေမဲ့လမ်းကြောင်းကတော့မဖြောင်ဘူးလားဆိုတော့ဖြောင်နေတယ်တခါတရံမေးကနေတောင်ငိုက်သွားသေးဒါပေမဲ့လို့တရားကတော့ဖြောင်လို့တရားတော့ပင်မနာ哦အဲမေးကနေဖြောင်ငိုက်သွားတယ်ဒါပေမဲ့တရားကတော့ဖြောင်နေတာပဲဘာကြောင့်လဲဆိုတော့သူ့ကစိတ်ကသူ့ရည်စည်းကြောင်းတိုင်းသွားတာ哦 ဒီတရားလမ်းကြောင်းကသွားနေကြလမ်းကြောင်းဖြစ်တော့အဲ့ဒီတိုင်းပဲသွားနေတာပဲအဲ့ဒါကြောင့်ထူးထူးခြားခြားတစုံတရာကို လိုအပ်တယ်ဆိုလို့ရှိရင်တော့စိတ်ကို လုံလောက်ဝိရိယထားပြီးတော့လိုအပ်တဲ့ဘက်ကို ဥတဲ့ပေဥတံပေပဲ့ကင်ပေးမှပဲရတယ်အဲ့ဒီဥတဲ့ဥတံပဲ့ကင်ပေးတာကိုပဲဆူတောင်းတယ်လို့ခေါ်တာမဟုတ်လား အဲ့လိုခေါ်တာဒီတော့အဲ့လိုပဲဒါနပြုတဲ့အခါမှာသန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာပစ္စည်းဥစ္စာနဲ့ပြည့်ပြည့်စုံစုံနေနိုင်ယုံမျှစိတ်ကဥဒေကျထားရဲ့အဲ့ဒီလောက်တင်မဲရတာပေါ့မဟုတ်ဘူးလားဒီလိုမဟုတ်ဘဲနဲ့ တန္တရာဝကလွတ်လွတ်လွတ်လန်းကိုရည်မှန်းပြီးတော့စိတ်ဥဒန်းထားလိုက်ပြီဆိုလို့ရှိရဲ့နော်တန္တရာကလွတ်မြောက်ရေးလမ်းဘက်ကိုတဖြည်းတဖြည်းနီးတဲ့အကျင့်လမ်းကိုကျင့်ပြစ်တဲ့အခြေအနေဒီမရောက်ဘူးလားရောက်တယ်ကျင့်မြန်တဲ့အခါကျတော့လည်းပဲတော်ယုံတန်ယုံမဟုတ်ဘူးတကယ်ထိရိမိမိရှေ့ရောက်အောင်ကျင့်တယ်တဖြည်းဖြည်းတဖြည်းဖြည်းသန္တရာဝုတ်ကလွတ်လန်းပဲနီးသွားအောင် ကျင့်တယ်အဲ့ဒါဘာကြောင့်လဲဆိုတော့ကုသိုလ်ပြုစဉ်ကစိတ်ဥတည်ချက်ဥတန်းချက်ကအဲ့ဒီတန္တရာဝတ်ကလွတ်လန်းဘက်ကိုရောက်သွားလို့မဟုတ်ပေဘူးလားအဲ့တော့ဘာရေးကြည့်လဲအဲအဲ့ဒီစိတ်ဥတဲ့ဥတန်းတဲ့အတွက်အတိုင်းရောက်လို့ရလို့ရဆိုရင်စိတ်ဓာတ်ဖြူစင်စေရမယ် သီလဖြူစင်စေရမယ်ဟုတ်ကဲ့လားတန်ကြီးတက်လို့တုံးနေတဲ့ဓာတ်နဲ့တစုံတရာခုတ်ပြတ်ပါမလားပြတ်ချင်ရင်ဘာလုပ်ရမလဲအဲအဲ့ဒီတန်ကြီးပြောင်းသွေးရမယ်တန်ကြီးပြောင်းမှပဲဒီဓာတ်ဟာလူရာကို ခုတ်လို့ပြတ်မယ်အဲ့ဒါ စိတ်ထဲမှာအငြိအကျေးတင်နေတဲ့စိတ်ကဟာတန်ကြီးတက်နေတဲ့ဓာနဲ့တူတယ်အငြိအကျေးဖြူစင်မရှိပဲဖြူစင်နေတဲ့စိတ်ဟာဘာဖြစ်လဲသွေးထားတဲ့ဓာနဲ့တူတယ်ဒါကြောင့်ကုသိုလ်ပြုတဲ့အခါမှာမှဆူတောင်းတယ်ဆိုတာကုသိုလ်ပြုတဲ့အခါစိတ်ကလေးကတန်ကြီးတက်နေသလားဖြူးနေသလားအဲဖြူးနေပြီဆိုတော့အာမကောင်းဘူးလား အဲ့ဒီအားကောင်းတဲ့စိတ်ကိုလိုတဲ့ပဲဥလှက်လိုက်လို့ရှိရင်အဲ့ဒီပဲဆောင်းမသွားနိုင်ဘူးလားအဲ့ဒါပြောတာဒါကြောင့်ဆူတောင်းတဲ့အခါစိတ်တကယ်ပါရမယ်စိတ်ကလိုအပ်တဲ့ဘက်ကိုဥတည်ကျဥတန်းကျထားရမယ်ပြီးတော့မိမိစိတ်ဓာတ်ကဖြူစင်စေရမယ်သီလကလည်းဖြူစင်စေရမယ် သီဝလာဝတောဘိက္ခဝေကိဏမကမ္မနာသိစတိတဲ့သီလပြည့်စုံတဲ့ပုဂ္ဂိုလ်မှာလိုအပ်တဲ့ကိစ္စမပြေးတာမရှိဘူးတဲ့ကိုကလည်းအပြစ်ကင်းစင်ကြယ်နေတယ်နှုတ်ကလည်းအပြစ်ကင်းစင်ကြယ်နေတယ်စိတ်ကလည်းအပြစ်ကင်းစင်ကြယ်နေပြီဆိုတော့သုံးမျိုးလုံးစင်ကြယ်နေတော့ကိုရောနှုတ်ရော စိတ်ရောစွမ်းအားကထက်မနေပြီဘူးလား အဲစွမ်းအားထက်နေတဲ့အခါမှာလိုအပ်တဲ့ပဲစိတ်လှည့်လိုက်လို့ရှိရယ်ပြည်စုံရောဒါကြောင့်ဒီကနေ့အာယုံစွမ်းနေစွမ်းညနေဖြော်ရမကလှူဒန်းတဲ့အလှရှင်များစွမ်းပရိသာလှူဒန်းတဲ့အလှရှင်များလည်းပဲမိမိတို့ရဲ့စိတ်ကိုလိုအပ်တဲ့ပဲစိတ်ဥတည်ဥဒန်းထားဥဒန်းထားတော့ခါစောစောကပြောလို့ လိုအပ်တဲ့ဘက်ကိုလိုအပ်တဲ့ကိစ္စပြီးစေတယ်လိုအပ်တဲ့အရာရတယ်ဆိုတာဟာမိမိမီးလောင်တဲ့အထဲကနေပြီးပြန်ဆယ်ထုတ်ထားလိုက်တဲ့ပစ္စည်းကိုပြန်ရတာမဟုတ်ဘူးလားအဲ့ဒါပဲတကယ်လို့များကိုကဆယ်ထုတ်မထားရင်တော့ရပါမလားအဲကိုကဘာမှအဘူးဆိုလို့ရှိရင်လိုအပ်တဲ့အခါဘန်သွားပြီးထုတ်လို့ရပါမလားထောင်တောင်ကြလေအောင်မယ်မဟုတ်လား အဲကိုကဘာအပ်ထားပြီဆိုလို့ရှိရင်တော့ရမည်မိမိအဲ့ဒါလောက်အတိုးနေပါနဲ့အဲငွေကိုဘာအပ်တဲ့အခါကျတော့အတိုးရသလိုကိုပစ္စည်းကိုလှူဒန်းလိုက်တဲ့အခါမှာလည်းပဲအတိုးရတယ်သိလားအဲ့ဒါဟော ဒီလိုလေအခုဆိုကြပါစို့ဒေါ်စွန်းစန်းဆင်မဲ့သူဆုံးကလိုက်တယ်မြေကြောင်ပြူသားကြောင်ပြူမြေရဲ့မွေးနေသားရဲ့မွေးလာကုသိုလ်အကြောင်းပြုပြီးတော့သူဆုံးဒါနပြုလိုက်တယ်ပြီးတော့သာဝရငွေတပိပရိသပင်စရိလဲဒါနတွေပြုတယ်အဲ့လိုလှူတာဟာ ယူတာနဲ့စာရင်လှူတာနဲ့ယူတာစိတ်ထဲမှာဘယ်ဟာကိုဝမ်းသာတော့ဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒါကိုနောက်ပြန်ပြန်တွေးတိုင်းတွေးတိုင်းသူစိတ်ထဲမှာလှူရတဲ့ဒါနစေတနာတွေတိုးတိုးမဖြစ်ဘူးလားဟုတ်ကဲ့လားပြန်တွေးမိတိုင်းတိုးတိုးဖြစ်တယ် အထူးသဖြင့်ချမ်းမြေ့ရိပ်သာမှာလူရတော့ပိုးပြီးတော့ဒါနစေတနာတွေတိုးဖြစ်တယ်။ဘာကြောင့်လဲ။အဲလောဘဒေါသမောဟအရင်ကြီးစင်ကြောင်းအကျင့်ကောင်းအကျင့်မှန်တွေကိုတကယ်ကြင့်ကြံနေကြလို့မဟုတ်လား။မဟုတ်ပြီဘူးလား။အမလေးဆရာတော်ကလည်းပြောလိုက်တာကိုငချင်းကိုချင်းတကောဟုတ်လား။ အဲ့လိုမပြောခြင်းဘူးလားမပြောခြင်းဘူးတော့စမ်းစမ်းစင်လျှောက်တာပါပဲဒီနေ့ကကိုရီးယားသီလရှင်တယောက်နေမကောင်းလို့ပြန်မှုရသူလာကူလျှောက်ပြီးတဲ့အခါကျတော့သူကပြန်ပြီးတော့ယောဂဝေဒနာကုပြီးနောက်ပြန်လာမှာပါဗျာအဲ့ဒါသူတို့က အင်တာနက်ထဲမှာချမ်းမြေ့တာအကြောင်းသူတို့တွေ့ရကြည့်ရတယ်တဲ့။အမှအင်တာနက်ထဲမှာမြန်မာပြည်မှာချမ်းမြေ့တာဟာအကောင်းဆုံးပဲလို့အဲ့လိုပါတယ်တဲ့။အဲ့ဒါနဲ့သူတို့ဒီလာကြတာတဲ့။အဲ့ဒါဒေါ်စန်းစန်းစင်ကဘုန်းကြီးကိုလျှောက်တော့ပါသူ့ကိုအဲ့ဒီကိုရီးယားသီလရှင်ကပြောလို့ gain ကိုငချင်ကိုချင်တာလားသူများချင်ပြီးမှကိုချင်ရတာလားသူများချင်ပြီးမှကိုချင်ရတာပါအဲ့လိုပါတယ်တဲ့အဲဒီကမကြီးတော်စန်းစန်းစင်သူဒီလောက်ကိုရီးယားဒီလာရှင်ကပြောတာအဲဒါနဲ့ထဲမှာမြန်မာပြည်မှာချမ်းမြေ့တာအကောင်းဆုံးပဲဆိုပြီးတော့ပါတယ်တဲ့အဲ့ဒါနဲ့သူတို့ဒီလာကြတာတဲ့အဲ့ဒီတော့အကောင်းဆုံးဖြစ်တဲ့ချမ်းမြေ့တာမှာ လှူရတန်းရရွှေအိုးမြုပ်ရဘာအပ်ရတယ်ဆိုတော့ပြန်စဉ်းစားကြည့်ဝမ်းမသာပဲနေမလားဟဲ့ဘိုးဘိုးသားတာပေါ့ဘိုးဘိုးသားသမ ्या အတိုးရနေတာမဟုတ်ဘူးလားအဲ့ဒါပြောတာအတိုးရတယ်ဆိုတာကိုကုသိုလ်ကိုပြန်စဉ်းစားမိလို့ကုသိုလ်စိတ်ဖြစ်နေတာတွေဟာတိုးပွားလာတာမဟုတ်ဘူးလားအဲ့ဒါအတိုးရနေတာပေါ့ဟဲ့တော့ ပဂရိဘာမှာပဂရိငွေအမှာအတိုးရတာမဟုတ်ဘူးအဲ့ဒီအတိုးတဲ့ပူတဲ့အတိုးတွေဒီရရတာမဟုတ်လားယောဂီတို့လည်းပဲကိုအားထုတ်ရတဲ့တရားကိုစောင့်ရတဲ့သီလကိုပွားရတဲ့မေတ္တာဘာဝနာကိုအားထုတ်ရတဲ့တရားကိုပြန်ပြီးစဉ်ញင်စဉ်းစားမိတဲ့အခါဝမ်းမသာဘူးလား ဝမ်းသာတယ်အဲ့ဒီဝမ်းသာတဲ့စိတ်ဟာကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီကုသိုလ်စိတ်ဟာနောက်ထပ်တိုးပွားလာတာမဟုတ်ဘူးလားအဲ့လိုပေါ့ဆင်ញံမိတာနဲ့တိုးပွားလာတာဒါလည်းဘာအနိတမျိုးပဲမဟုတ်ဘူးလားအဲမြတ်စွာဘုရားကတော့အဲ့ဒါကိုအနုဂါမိကပစ္စည်းလို့ခေါ်တယ်အနုဂါမိကနောက်ကတကောက်ကောက်လိုက်နေတဲ့ပစ္စည်း နောက်ကတကောင်းကောင်းလိုက်နေတဲ့ပစ္စည်းဆိုတော့လိုရှိတဲ့အခါကောက်သုံးရုံပေါ့မဟုတ်လားအဲ့ဒါနောက်ကတကောင်းကောင်းလိုက်တယ်ဆိုတော့မိတဲ့ပါသေးလားမာတော့ပါဘူးဒီယုတ်ခန္ဓာနံခန္ဓာကြီးကမီးလောင်နေတာမီးဘယ်နှပုံလောင်ခံရတာလဲ၁၁ပုံဘာတွေပါလဲ ကိုလောင်တာလဲဘယ်နှပုံလောင်လို့ဘာလောင်မှလည်းမသိပါလားနော်အဲမြတ်စွာဘုရားကမိန့်တယ်သကုံဘိကဝေအာဒိတံကေနအာဒိတံရာဂကိနာဒောတကိနာမောဟကိနာအာဒိတံ ဇာတိယာဇရာယမရဏေန သောကိဟိပရိတေဝဟိဒုက္ခိဒုမနတေဟိဥပါယတေဟိအာဒိဋ္ဌံတိဝရာမိတဲ့ဘေခွေจิตာจิตမိတို့စက္ခုမျက်စိသည်အာဒိဋ္ဌံတဟုံဟုံတပြောင်ပြောင်တောက်လောင်လျက်ရှိ၏မျက်စိမီးလောင်နေတယ်တဲ့ညဆရာ ဘာတွေနဲ့လောင်တယ်ရာဂကိနာလောဘမီဖြင့်အာဒိဋ္ဌံတောက်လောင်လျက်ရှိ၏ဒေါသကိနာဒေါသမီဖြင့်အာဒိဋ္ဌံတောက်လောင်လျက်ရှိ၏မောဟကိနာမောဟမီဖြင့်အာဒိဋ္ဌံတောက်လောင်လျက်ရှိ၏ဇာတိယာပဋိသန္ဓေနေရတဲ့မီဖြင့်ဇရာယအိုမီဖြင့်မရဏေနသေမီဖြင့် အာဒိတံတဟုံုံတပြောင်မြောင်းတောက်လောင်လျက်ရှိ၏သောကေဟိစိုးရိမ်ပူဆွေးမိတို့ဖြင့်ပရိဒေဝဟိငိုကြွေးရတဲ့မိတို့ဖြင့်ဒုက္ခဟိကိုဆင်းရဲမိတို့ဖြင့်ဒေါမနတေဟိကိုစိတ်ဆင်းရဲမိတို့ဖြင့်ဥပါယာသေးဟိစိတ်နှလုံးပြင်းစွာပူလောင်ပင်မညင်းမိတို့ဖြင့်အာဒိတံတဟုံုံတပြောင်မြောင်းတောက်လောင်လျက်ရှိ၏မျက်စိမီးလောင်နေတယ်တဲ့ မျက်စိမီးလောင်တယ်ဆိုတာမျက်စိကိုအကြောင်းပြုပြီးတော့လောဘဖြစ်တော့လောဘမီးလောင်တာပေါ့မျက်စိအကြောင်းပြပြီးတော့အဝတ်ထလည်းလေးမြင်တယ်မြင်တယ်မလေးဒီဝတ်ကလေးကြီးကငါရရင်ကောက်မှာပဲငါတဒါမျိုးမရှိသေးဘူးသူများခါပေါ်တွေ့တယ်မလေးသူသူဒါမလှပါဘူးငါများဝတ်လိုက်ဘလောက်လှမလို့ဟုတ်ကလားဟဲ့လား အဲ့ဒါမျက်စိလောင်တာပေါ့မျက်စိလောင်တာပေါ့ထို့အတူတူပဲနားလောင်တယ်ဆိုလို့ရှိတော့လည်းပဲအဲတချင်းတန်လေးကြားလို့မလေးကောင်းလိုက်တာနော်အဆူလေးကအဆူတော့ဘသူပဲရေးတဲ့လူကဘလို့ပဲကောင်းလိုက်တာနားလောင်ပြီအဲ ဒီလိုမဟုတ်လို့တချင်းသာကကိုမကြိုက်တဲ့ဟာဆိုဘလူကြီးဘယ်ဘက်ဘလူကြီးဆိုမှမသိပါဘူးဒီတချင်းကြီးကိုမကြားကြပါဘူးဆိုကြားနေရပြန်ပြီတခါလောင်းပြပြီမဟုတ်ဘူးလားဟိုသဘောကြတော့ကလောင်နာကလောဘခုသဘောမကြတော့လောင်နာဒေါသဟုတ်ကဲ့လားမလောင်ဘူးလားလောင်နေအဲ့ဒါလိုလောင်နာတွေပြောတာနော် အဲ့ဒါအဲ့ဒီလောင်တဲ့ဒေသနာဟာ အခြေပြုဗုဒ္ဓဘာသာမှာတော့ပါပါတယ်အချင်းကျုပ်အခြေပြုဗုဒ္ဓဘာသာမှာမျက်စိလည်းမိလောင်တယ်နားလည်းမိလောင်တယ်နှာခေါင်းလည်းမိလောင်တယ်အဆင်လည်းမိလောင်တယ်အသံလည်းမိလောင်တယ်အနံ့လည်းမိလောင်တယ်မြင်စိတ်လည်းမိလောင်တယ်စသည်ဖြင့် ဒွါရ6ဘုံအာယုံ6တန်ဝိညာဉ်6ဝဖတ်တာ6ပြာဝေဒနာ6ပါးဤတရားတို့သည်တစ်ဆက်တစ်ပါးသောမိတို့ဖြင့်တဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏ဟုတ်သလားအဲ့ဒါပြောတာဒွါရ6ဘုံဆိုတာမျက်စိနာနာရှာကိုယ်စိအာယုံ6တန်ဆိုတာ ထိတွေ့เสียသဘောဝိညာဉ်6ဝါဆိုတာမြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ထိစိတ်ကြံတွေးစိတ်ဖတ်တာ6ပြာဆိုတာမြင်တွေးကြားတွေးနာမ်တွေးတွေ့တယ်ဆိုတာမျက်စိနဲ့အစင်တွေ့တာနားနဲ့အသံတွေ့တာနှာခေါင်းနဲ့အနံ့တွေ့တာရှားနဲ့အရသာတွေ့တာ အဲ့ဒါဖတ်တာခေါ်တယ်မြင်တွေ့ကြားတွေ့နံတွေ့စားတွေ့ထိတွေ့ကြံတွေ့တွေ့ဝေဒနာ6ပါးဆိုတာမြင်ခါစားကြားခံစားနံခံစားစားခံစားထိတွေ့ခံစားကြံတွေ့ခံစားခံစားတယ်ဆိုတာအိုးကောင်းလိုက်တာဒီလိုမဟုတ်လားဟင်းဘယ်လိုမှလည်းမသိဘူးဟောဟဲ့ကောင်းလိုက်တာဆိုတာဘာတော့ ဟာဒုက္ခဝေဒနာကောင်းခံစားကောင်းလိုက်တာအဲ့ဒီကောင်းလိုက်တာကနေပြီးတော့မှငါလိုချင်လိုက်တာကြမှလောဘရောက်သွားတာကောင်းလိုက်တာတင်ဆိုတာကတော့ခံစားမှုတက်တက်ပဲဟုတ်ကဲ့လားအိုးဒီဟင်းကြီးကလည်းမကောင်းပါဘူးဘယ်လိုများချက်ထားကြလဲမသိဘူးအဲ့ဒါဒုက္ခဝေဒနာမဟုတ်လား ဆိုးခံစားမှုလားအဲ့ဒါပြောတာအဲ့ဒီခံစားမှုကလည်း6မျိုးပေါ့မြင်ခံစားကြားခံစားနာခံစားစားခံစားထိခံစားကြံတွေးခံစားအဲ့ဒီအရာတွေဖြစ်ပေါ်လာတဲ့အခါမှာဖြစ်ပေါ်တိုင်းချက်ချင်းချက်ချင်းရှုပြရင်ဘာမီးမှမလောင်ဘူးမရှုရင်နော်လောင်တာပဲအဲ့တော့မီးတာတတ်လား ဘလို့တားမလို့ရှုမှတ်မှုနဲ့ဒါဟုတ်ကဲ့လားဂိုင်းလက်ဆိုလိုက်ဆိုဒွါရ6ဖုံအာယုံ6တန်ဝိညာဉ်6ဝဖတ်တာ6ဖြာဝေဒနာ6ပါး ဤတရားတို့သည်လောဘမိဒေါသမိမောဟမိတို့ဖြင့်တဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏ဓာတိမိဇရာမိမရဏမိ သောကမိပရိဒေဝမိဒုက္ခမိဒေါမနတမိဥပါယတမိတို့ဖြင့်တဟုံတပြောင်းမြောင်တောက်လောင်းလျက်ရှိ၏သာတိဆိုရပါလေပရိသေနေရတာဟုတ်လား စရာဆိုတာအိုရခြင်းမရဏဆိုတာသေရခြင်းတောကဆိုတာဆိုရင်ဘူးဆွေးရခြင်းပရိဒေဝဆိုတာငိုငိုကြွေးရခြင်းပရိဒေဝဆိုတာငိုကြွေးတာဒုက္ခဆိုတာကိုယ်ဆင်းရဲဒေါမနတဆိုတာစိတ်ဆင်းရဲ ဥပါယတာဆိုတာပြင်းထန်စွာပူလောင်ပင်ပန်းနေတာမရှူနိုင်မကယ်နိုင်အောင်စိတ်ဆင်းရဲနေတာပြောတာဟုတ်ကဲ့လားအဲ့ဒါကိုဥပါယတာခေါ်တယ်ဒီတော့အဲ့ဒီထဲမှာပြောလေပြောတာရှိတာဇာတိစရာဗျာတိမရဏပြောလို့ရှိတယ်မဟုတ်လားဗျာတိပါရဲ့လားမပါဘူး ဗျာဒိတ်ဆိုတာအနာယောဂမကြမ်းမာတာဟုတ်ကဲ့လားကိုမကြမ်းမာတာလဲဗျာဒိစိတ်မကြမ်းမာတာလဲဗျာဒိအဲ့တော့မကြမ်းမာဘူးဆိုတဲ့အဆင်းရဲလားချမ်းသာလားကိုဆင်းရဲစိတ်ဆင်းရဲဒါပြောတာမဟုတ်လားအဲ့တော့ကိုဆင်းရဲကဒုက္ခတဲ့ပါမသွားဘူးလားစိတ်ဆင်းရဲကဒေါမနတာတဲ့ပါမသွားဘူးလားအဲ့တော့ဗျာဒိတိချာလူသေးလား မလိုတော့ဘူးဟုတ်ကဲ့လားဘယ်နှစ်ပါးတဲ့မီးစီလားအဲ့ဒီမီး7ပါးတဲ့ကတပါးပါတော်လကောင်နှစ်ပါးသုံးပါးတော်လကောင်လေးပါးငါးပါးတော်လကောင်အကုန်လုံးတော်လကောင်အချိန်တိုင်းတောက်လောင်နေတာတဲ့ဟုတ်ပါမလားသိဟုတ်တာဗောအဲ့ဒီတောက်လောင်နေတဲ့အဲ့ဒီရုပ်ခန္ဓာကိုယ်နာခန္ဓာကိုယ်ဆိုတဲ့တ attva အတွက် စာဝနေအသုံးပြုရတာမှန်သမျှနောက်အသုံးမပြုဘဲနဲ့လှူလိုက်တန်းလိုက်တယ်ဆိုတော့အဲ့ဒီလှူတာတန်းတာကမိတဲ့ပါသေးလားနောက်ပြန်ရမလားမရဘူးလားအဲ့ဒါကမိတဲ့ကသဲထုတ်ထလိုက်တာတဲ့သဘာဝမကြဘူးလားတော့သဘာဝကြတယ်ဘုရားရှင်ကဥပမာဥပမေယသိကောင်းဒါကြောင့်ဒီကနေ့ဒါန အကြောင်းပြုပြီးတော့ဒါနနဲ့လည်းပဲမိတဲ့ပါသွားမဲ့ပစ္စည်းကိုမပါအောင်တည်ထုတ်လို့သီလတမာရီပညာတို့ဖြင့်လည်းပဲမိငိမ့်ဖို့ရာအတွက်ကြိုးစားအထောက်ကြနေအထောက်နေကြတဲ့ယောဂီအပေါင်းဟာဒီမိတစ်ဆက်တည်းငြိမ်းရအောင်သီလတမာရီပညာတရားတွေတတိပဋ္ဌာန်ပွားခြင်းအပြင်မိမိတို့သဏ္ဍာန်မှာအစဉ်ဖြစ်ပွားပြီးတော့ သီလရေသမာဓိရေပညာရေအားကောင်းကောင်းနဲ့မိတစ်ဆက်တစ်ပါးငြိမ်းအောင်ပယ်တတ်နိုင်တဲ့ငြိမ်းတတ်နိုင်တဲ့လောင်းတတ်နိုင်တဲ့သူတော်စင်များဖြစ်ကြပါစေ။